ဒီနေ့ဥပဒနာပဒမစာဟောပြီးဒုတိယဇာဆက်လက်ပြီးတော့ဟောဖို့ရှိပါတယ်။ဒါပေမဲ့လို့ဥပဒနာပဒမစာဖြစ်တဲ့အခိုက်အတန့်မှာအကုသိုလ်တွေလည်းပဲအကုသိုလ်တွေမှာကင်းနေတယ်အကုသိုလ်တွေမှာကင်းတဲ့ဇာဖြစ်နေတယ်ဆိုတာအဲ့ဒီစကားလေးပါပါတယ်။အဲဒီအကုသိုလ်ကိလေသာတရားတွေ ဘယ်လောက်များကင်းတယ်လဲလို့ယောဂီကိုယ်တွေ့နေပါလေတိုက်ဆိုင်ပြီးတော့ကြည့်နိုင်ကိုရာဒီနေ့ကိလေသာမှန်စစ်တီ10ပါးအကြောင်းဟောမှာပဲလို့စဉ်းစားမိတာနဲ့ခေါ်လို့ဒီနေ့အဲဒီမှန်စစ်တီ10ပါးဟောပါမယ်တရားထုတ်တယ်ဆိုတာအမှန်ကတော့ကုသိုလ်နဲ့အကုသိုလ်စစ်တတ်ရမှာ ကိလေသာမှန်ဖြစ်သူတွေကအကုသိုလ်ဘက်ကဝိုင်းပြီးတော့တိုက်ကြတယ်။ပြီးတော့အကုသိုလ်ဘက်ကပါဝင်ပြီးတော့တိုက်ကြတဲ့ကိလေသာမှန်ဖြစ်သူတွေကိုဒီကတတိပဋ္ဌာန်အလုံးနဲ့ပေါ့လေခုကံကာကွယ်ဖြူဖြစ်ရတာပါ။ကာမတဏှာရဲ့အလိုကြကာမောဇရာကုသိုလ်ကံရောက်ကာမဂုဏ်ပေါ်တဲ့ လူဘဝရောက်နေကြတဲ့ပုဂ္ဂိုလ်တွေဟာလူပေါင်းလောကမှာတော့ရူပါယုံတတ္တယုံအစရှိတဲ့ကာမဂုဏ်၅ပါးအာယုန်တရားတို့ဟာဝတ္ထုကာမလို့ဆိုရပါတယ်။ခုနကလည်းဝတ္ထုကာမအကြောင်းပြောသွားပါတယ်။အဲ့ဒီအာယုန်တွေကိုလူချင်းမမော့လိုက်စားတဲ့လောဘကိုတော့ကိလေသာကာမလို့ခေါ်ပါတယ်။ဝတ္ထုကာမတွေမှာကိလေသာကာမနဲ့ မိကတွေ့တာရောထွေးပြီးတော့ဒီလိုပဲကာမဂုဏ်သားတွေဟာကာမဂုဏ်ထဲမှာနင်မွန်းပြီးတော့အဲ့ဒါနဲ့ပဲအချိန်ကုန်ကြောပိုက်နေကြတာပဲအဲ့ဒီကာမနှမျိုးဟာလူပေါင်းလောကမှာတော့ပထမဆုံးကိလေသာမန်စစ်တီရဲ့တတ်မှတ်တော်ကြီးပါပဲအခုတရားဌာနမှာယောဂီဖြစ်နေအထုတ်နေကြတဲ့သူတော်ရှင်များဟာ မိမိတို့ပိုင်ဆိုင်တဲ့ကာမတွေကိုအောင်နိုင်ပြီးတော့ပေါ့လေအခုတရားဌာနရောက်လာကြတယ်ကောထွက်လာကြတယ်လို့ဆိုကြပါစို့ကောထွက်လာပြီးတော့တကယ်အစဉ်တမ်းမြင့်တဲ့ကုသိုလ်တရားတွေအထုတ်နေကြတယ်အဲဒီလိုအထုတ်ရမှာတရားဌာနမှာလည်းပဲအကြောင်းအားလျော်စွာမပြုံ့ဝှေ့တာမျိုးတွေရှိတယ်စိတ်တန်းစားကုသိုလ်တွေပြုရင်းမှာ စိတ်မပါဘဲနဲ့မပျော်မွေ့တာရှိတယ်။အဲဒါမျိုးကိုအရတိလို့ခေါ်ပါတယ်။မပျော်မွေ့တော့ဆက်လက်ပြီးတော့နေဖို့ရပြီးမခံနိုင်တာတို့ဘာတို့ညာတို့ပေါ့လေဒီပဲအကုန်လုံးသွားတော့တာပါပဲ။အဲဒီအရတိဟာဒုတိယတတ်မှတော့ကြီးပါပဲ။ဒုတိယစိတ်ဓာတ်ကတော့ဆာလောင်မွတ်တိတ်ခြင်းပါပဲ။ငတ်ခြင်းပေါ့လေ။ခုတ်ပြီးပါတာဆိုတာဒါဒုတိယစိတ်ဓာတ်ပါပဲ။ ဒါဘုန်းကြီးတို့ရဟန်းတော်များနဲ့ဆိုရင်ပို့ပြီးတော့သက်ဆိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ရဟန်းတော်များဟာသူများလူတော်များသူများပေးတဲ့များနဲ့ရောက်ရက်တည်နေရတာဖြစ်တော့ကိုလူရှိတဲ့ဟာလည်းရခြင်းမှရမှာပဲ။လူမရှိတာလည်းရခြင်းနဲ့ရနေမှာပဲ။ပြီးတော့လူပေါင်းလောကလိုကိုလူရှိတယ်လို့မဖြစ်တော့ဆာလောင်မသိတဲ့ဓာန်ခံရတယ်။အဲ့ဒီဓာန်ကလည်းမတက်တာဘူး။ ။ဘာဖြစ်လို့လဲဆိုတော့သူများပေးသမျှနဲ့တင့်နေရတာကို။သူယောဂီတွေဟာလည်းဒီမှာလာပြီးတော့အထုတ်တဲ့အခါမှာကိုယ်အိမ်လိုတော့ထင်တယ်လို့ပေါ့လေအချိန်မရွေးကိုလိုတာတွေတော့မရနိုင်ဘူးပေါ့။အဲဒီလိုမရနိုင်တဲ့အခါမှာလိုတဲ့ဟာတွေမရတော့ဆာလုံးမုတ်တိတဲ့ဌာန်တော့အထိုက်လျောက်တော့ခံရမှာပဲ။အဲဒီဟာဟာတတ္တိယတမတော်ကြီးပါပဲ။ ငတ်တာကတော့အစားအသောက်တင်မဟုတ်ပါဘူးဒီပြင်အဝတ်စားတွေလည်းပဲချိုးကြပြီးတော့နေရတာဖြစ်တော့အဝတ်စားလည်းငတ်တာပဲအလားပါပစ္စည်းတွေဒီခိုက်တာမှမသုံးဆွဲရတာဖြစ်တော့သုံးဆွဲနေတဲ့ပုဂ္ဂိုလ်အလားပါအားပေးတဲ့ပုဂ္ဂိုလ်တွေဆိုရင်အဲ့ဒီဟာအတွက်လည်းပဲငတ်တာပဲအဲ့ဒါဒီပါထည့်ပြီးမယ်ဆိုလို့ရှိရင်တော့အများကြီးပေါ့အဲ့ဒါလို့ရနေကြအရာကြီးမရတော့ငတ်မတဲ့တန်ခံရပြီဆိုရင် စိတ်ကရွတ်ကန်လာတယ်။ရနေကြဟာကြီးတွေရလို့တယ်။စားကျင်တဲ့ဟာကြီးတွေအဲ့ဒါလေးကြီးရှားလာတော့အစိတ်ထဲကရှားလာတာပထမဆုံး။တောက်ချင်တဲ့ဟာလေးတွေလည်းပဲစိတ်ထဲကရှားလာတာပဲ။စိတ်ထဲရတယ်မဟုတ်ဘူးကိုယ်ပါတစ်ခါလည်းရောက်တာပဲ။သိတာပါလို့ဒီလဲပုသနေကြပုဂ္ဂိုလ်ဟာအခုဌာနဆိုတော့ရေကပုဂ္ဂိုလ်ကတစ်ခါတစ်ခါမှစားရတယ်လေဒီပါပဲ။နေ့စဉ်စားနေကြဆိုရင်အဲ့ဒါကြီးစားကျင်တယ် အဲဒီရေခဲမှုရှာလို့တဲ့ပရိဒနာတဏှာသာလေးတွေဖြစ်တယ်။အဲဒီတဏှာလေးတွေပေးရတာလည်းမတတ်တာဘူး။အဲဒီလိုလိုတဲ့ပစ္စည်းတွေငတ်လို့လိုတဲ့ပစ္စည်းတွေရလို့တဲ့ပရိဒနာတဏှာဟာသတုထစိတ်တကြီးပဲ။ကိုယ်လိုရှိတဲ့ဟာလေးရလို့တော့ရှားရခွေရပြီလေ။ဘုရားရဟန်းတော်တွေဆိုလို့ရှိရင်ဒီရထဲမှာသတိကြပြီးတော့ဆုံးခံရတယ်။ ခြားခြားလေရာပစ္စည်းတွေလည်းကုသိုလ်မျိုးနဲ့ဒီဒီလေးပါးငကာရီထံဖိတ်ကပြီးတော့လူခံရတယ်ဒီလူပါပါဆိုကိစ္စမရှိဘူးအဝိဇ္ဇဝတယ်ဆိုပြမနာပဲဒီဒီဆုံးခံပြီးတော့စားရတဲ့ပုဂ္ဂိုလ်ကြီးဆိုမတတ်တာဘူးပေါ့အခုယောဂီဟာလည်းပဲယန္တာဟာလေးတွေမရတော့ငတ်ပြီဆိုရင်စိတ်ထဲကရှားတော့မရစိတ်တမ်းပါထိုက်တော်သမီးရအောင်ကြိုးစားကြည့်တော့လည်းပဲကိုယ်လည်းပဲပြမနာပဲ စိတ်ပင်မကိုယ်ပင်မပြီဆိုလို့ရှိရင်စိတ်ဟာအားမရှိတော့ဘူးထိနာမိတာရောက်လာပြီအဲ့ဒီထိနာမိတာဟာဒီသမတ္တမှာတော့ကြီးတယ်ဒီနေရာဌာနမှာထိနာမိတာအကြောင်းတော့နည်းနည်းချက်ပြီးတော့ပြောရမှာပဲအဖြစ်လို့လဲဆိုတော့ယောဂီတရားထုတ်လိုက်လို့ရှိရင်ငါကအိမ်မှာအိပ်မပြောတဲ့ပုဂ္ဂိုလ်တော်ကဒီရောက်လာပြီဆိုရင်တဆတ်ဆတ်နဲ့ငိုက်တယ် အဲ့ဒီဒီနာမိတ်မလွန်နိုင်တာနဲ့မဟုတ်လို့တရားတွေတော်တော်နဲ့မကောင်းပဲဖြစ်နေတာလေရှင်းဝတ်တတ်ပါတယ်။ပြီးတော့ဒီနာမိတ်တော့လည်းနည်းနည်းအခြေချက်ပြီးတော့ဟောမှသိမယ်လို့ဘုရားဓမ္မတန်ကြီးထားပါတယ်။အဲ့ဒီဒီနာမိတ်ဆိုတဲ့သတိစုဟာဒီနာဆိုတာကတော့စိတ်ရဲ့မကြမ်းမာမှုညှိုးနွားမှုစိတ်ရဲ့အာယုံကိုကြံကြည်မှုအစရှိပြီးတော့မှမတန်စွမ်းတဲ့သဘောအဲ့ဒါဆိုပါတယ် ပြီးတော့စိတ်ရဲ့အရိယာပုဂ္ဂိုလ်မဆောင်မဆောင်နိုင်ပဲနဲ့တွဲလေးကြီးကြနေမှုတဲ့ဒါတိတ်တဘာဝကြတယ်။ဘာဖြစ်လို့လဲဆိုတော့စိတ်ချင်ပြီဆိုရင်ထိုင်နေတဲ့အခါမှာလည်းဒီထိုင်တဲ့နေရာကိုမထိုင်နိုင်တော့ဘူး။ရလည်းမရနိုင်တော့ဘူး။တော့ရတာလည်းပဲခြေောက်ပြီးဆွဲနေတာကိုယ်လည်းမသေးကြောင်ဖြစ်တာပဲ။ဒီတော့သီလမိတ်တာဟာအရိယာပုဂ္ဂိုလ်မဆောင်နိုင်ပဲနဲ့တွဲလဲတွဲလဲ ကြပြီးတော့အားနေတဲ့သဘောသိထင်ရှားတယ်ကော။ဒီနာမိတ်ကနှိမ့်ဆက်နေလေအဲဒီနာနှိမ့်ဆက်နေလေခဏစိတ်ဟာလည်းကိုရောရဲရဲကြီးကိုတွဲလဲကြီးကိုဖြစ်နေတယ်သိထင်ရှားပါတယ်။တနည်းအားဖြင့်လည်းပဲစိတ်မှာအာတပခေါ်တဲ့အပူဓာတ်ကမရတော့ဒီနာဝင်လာပြီဆိုရင်စိတ်ဟာထောပါများအေးပြီးတော့ဖြူယုံပြီးတော့ထွေးခဲသွားတယ်လို့ပြောလေစိတ်ဟာထွေးခဲသွားတယ် ပြက်ပြက်ကျူးကျူးပါလေကြည်ကြည်လင်းလင်းတွက်တွက်လဲလဲမရှိတော့ဘူးဒီရဌာနမှာအချိန်မတန်ပဲနဲ့စိတ်ဟာထွေးခဲပြီးတော့နေပြီဆိုလို့ရှိရင်တော့အဲ့ဒီယောဂီပုဂ္ဂိုလ်မှာအာရမဓာတုခေါ်တဲ့အစာပြေကျိုးပအထုံဝိရိယတ္တဒီဘုရားရှိနေပြီလေလို့နိကမဓာတုခေါ်တဲ့အဲ့ဒီစိတ်ရဲ့ဖြစ်ခဲမှုထွေးထွေးခဲမှုပေါ့လေ ပျော်သွားအောင်လုပ်ဆိုင်တဲ့နိကမတ္တမရှိရင်တော့အစိတ်ဟာခဲမဲခဲနေတာပဲပျော်ဒီခါမျိုးမှာအပြင်းအထန်ပေါ့လေခုနသောဘလိုခဲနေတဲ့စိတ်ကိုနိကမဝိရိယဓာတ်နဲ့ပေါ့လေသိခဲတဲ့ဟာကိုဖြေသွားအောင်လုပ်ဖို့လိုပါတယ်အဲဒီမှာတစ်ဆင့်ဆက်ပြီးတော့အဆင့်မြင့်ရောက်တဲ့အထိပေါ့လေအဆင့်ဆင့်တိုးပြီးတော့အထုတ်တဲ့ပရကမဓာတုဝိရိယဓာတ်လို့ပါတယ်မိတ္တဆိုတာကလည်းပဲအမှန်ကတော့ စတတိတရားတို့ရဲ့မကြမ်းမာမှုညှိုးနွားမှုအဲ့ဒီစတတိတရားတို့ဟာဆရာဆရာကိစ္စမှာမခံကြမှုမတန်ဆွမ်းမှုအဲ့ဒါတွေကိုပြောတာပါပဲဟိုကအထိနာကစိတ်ရဲ့အခြေအနေပေါ့လေဟွန်းမိတ္တကတော့စေတသိက်ရဲ့အခြေအနေပေါ့လေအဲ့ဒါကိုပြောတာထူတာပါပဲအဲ့ဒီလိုမိတ္တတရားဝင်လာပြီဆိုရင်ဆရာဆရာစေတသိက်တရားတွေဟာလွှမ်းဖုံးခံရတော့တာပဲ ကောင်းကင်ပြည်ကြီးကိုမိုးတင်ကြီးစောင်းဖုံးတယ်လို့ပေါ့လေအဲ့လိုစောင်းဖုံးတယ်လို့လည်းဖြစ်ပါတယ်ဘာမှစတိတိတရားတွေဟာပြည်ပြည်သားတာမရှိတော့ဘူးတနည်းအားဖြင့်လည်းပဲနှောင်အိမ်ထဲမှာပေါ့ထောင်ထဲမှာပြစ်လုံခံရတယ်လို့ဖြစ်နေစတိတိတရားတွေဟာလွတ်လပ်တာမရှိတော့ဘူးအဲဝိရိယလည်းလွတ်လပ်လာမရှိတတိယလည်းလွတ်လွတ်လပ်လာမရှိအကုန်လုံးမလွတ်လပ်တဲ့အခါကျပိတ်ဆောင်ထားတယ်ဖြစ်တာဒီခါမှာအဲဒီလိုစတိတိတရားတွေဟာမိတ္တရဲ့အပိတ်ဆောင်ခံရတော့ သူတို့ဆရာဆရာတတ္တိတွေမပြနိုင်တော့ဘူးမပြနိုင်တော့သူတို့ရဲ့တတ္တိတွေအခွင့်အရေးဆုံးရှုံးနေတာတော့ဘိဓကလှုပ်ပေးလိုက်တာပဲပြည့်မြတ်နာမှာမရှိတော့သိဆိုထားတာပဲအဲ့ဒီကကြတော့ငိုင်ကြီးစီမှုဆိုတာမိတ္တကငိုင်ကြီးအောင်သူကလှုပ်ပလိုက်တော့ငိုင်ကြီးလာပြီဆိုလို့ရှိရင်မျက်တောင်လေးတစ်ခါခါနဲ့တစ်လှုပ်လှုပ်နဲ့ဖြစ်လာတာပဲမိတ္တုမိတ္တုနဲ့ဖြစ်လာတာပဲမသက်တာတော့ဘူးဒီမှာတစ်ဆက်ဆက်နဲ့တစ်ခါလည်းငိုက်လာတော့တာပဲ အခုပြောခဲ့တဲ့ထိလနဲ့မိဒတရားနှစ်ပါးဟာသူတို့အချင်းချင်းမခွဲမခွာပဲနဲ့ဖြစ်တတ်ပါတယ်ထိလဖြစ်လို့ရှိရင်လည်းမိဒပါတော့တာမိဒဖြစ်လို့ရှိရင်လည်းထိလပါတော့တာပါပဲဒါတော့သူတို့ဖြစ်လာပြီဆိုရင်ကုသိုလ်တရားတွေကိုဟန်တာတော့တာပဲဒါတော့ဟန်တာတတ်တဲ့တရားမို့လို့သူ့ကိုနိဝရဏတရားရဲ့မှာ၅ပါးရဲ့မှာသူကထည့်သွင်းပြီးတော့ရည်တွက်ထားပါတယ်ယောဂီများအဲ့ဒီသီလမိတ်္တခေါ်တဲ့ ပစ္စမမြောက်တမတော်ကြီးကိုဖြုတ်ပြရတာကတော်တော်ခက်တယ်ဒီနေရာဌာနမှာဌိနဝိဒ္ဓဖြစ်ဖြစ်ရဲ့အကြောင်းတွေလည်းပဲထည့်ပြီးတော့ပြောကြပါတယ်။ဒါမှမဟုတ်ရှုပ်ထွေးသွားမှဆိုလို့အဲ့ဒါတွေခဏထားအောင်နောက်ကြမှာဒါတွေပြောပါအောင်မယ်။ဌိနဝိဒ္ဓနှိမ်နှင်းနဲ့နီးပြီးတော့သက်စွာဘုရားဟောမင်းရဲ့အတိုင်းပေါ်လေးအဲ့ဒါလေးတော့ထည့်ပြပါမယ်။ဒီချိန်မှာရှင်မောကလကိုရောမြတ်တဏှာမှာတရားအထုတ်နေတော့ အဲ့ဒီကိနမိတ်ဝင်ရောက်နှိမ့်ဆက်တော့စိတ်တွေဟာပြည့်စုံပြူပြူမရှိကြည်ချွဲရည်ဖြစ်နေတာခုနထောပါမြာအေးပြီးတော့ခဲနေတယ်ကြည်ချွဲရည်ဖြစ်နေတော့တရားကမတက်ဘူးအဲ့ဒီလိုအခြေအနေမြတ်စွာဘုရားကမြင်တော်မူတော့ရှင်မောကလံကိုတော်မြတ်ထာမြတ်စွာဘုရားကြွလာတယ်အဲ့ဒီအချိန်မှာရှင်မောကလံကိုတော်မြတ်ဟာသတ္တဗံဖြစ်ပြီးအထက်မဲ့ဖို့တရားသူတွေရရှိရေးအတွက်ပြတာပါ ကိုယ်ကရဟနာဖြစ်တဲ့အထိရွေကျက်နဲ့အားထုတ်နေတာအခုဘုန်းကြီးတို့ယောဂီများကတော့ဘယ်လောက်ထိရွေကျက်ရှိပြီးအားထုတ်နေတယ်ဆိုတာတော့ဘုန်းကြီးအနေနဲ့အတမပြောနိုင်ဘူးပေါ့လေသို့တော့တူညီတာကတော့ငိုက်တာရင်းတော့တူညီလိုက်တာကျော်မြတ်စွာဘုရားကစိတ္တမောကလနာအိမ်ငိုက်နေသလားငိုက်ကြီးနေသလားစိတ္တမောကလနာငိုက်ကြီးနေသလားဆိုပြီးခွန်းစင်ပေါ့လေမြင်းမြန်တော်မူပါတယ်ဒါတော့ရှင်မောကလကိုရောမြတ်ကမမဘုရားတပည့်တော်တသက်သာနဲ့ငိုက်လာပါတယ် ပြန်ပြီးတော့လျှောက်ထားပါတယ်ရှင်မောကလာကိုရောမြတ်ကတော့ဘုံဘွေရှင်းရှင်းရိုးသားသားပဲပြန်ပြီးတော့မိတ်ရှိပါတယ်တချို့တချို့ယောဂီများကတော့အငိုက်လိမ်မာတာလည်းရှိတယ်မေးလိုက်လို့ရှိရင်လည်းပဲငိုက်တယ်ပြောလို့ရှိရင်သိက္ခာကြပါစို့လို့မပြောကြဘူးအငိုက်လိမ်မာလိမ်မာပုံကတော့တကယ်လို့တရားထိုင်ရင်ငိုက်သွားလို့ရှိရင်ဝုန်းလဲဆိုမလဲရအောင်ဆိုပြီးတော့လက်ကိုထောက်ထားပြီးတော့ထိုင်တာမျိုးလည်းရှိတယ်တချို့အမိလေးနဲ့ထိုင်တာမျိုးလည်းရှိတယ်အမိလေးဆိုတာဒါလေးမှိတ်နေတော့ နိုင်မှလည်းမတည်ဘူးအဲ့ဒါတွေရှိတယ်နိုင်သလားမေးလို့ရှိရင်လည်းပဲအဲ့ဒါတွေကြတော့တဲပြီးတော့ဖုံးကွယ်ရတယ်ရှင်ယောဂီတွေတော်ပါတယ်အိတ်ရှင်လည်းဖျားငိုက်တယ်ဖျားဒီလိုပြောကြပါတယ်ကမ္ဘာဆိုလိန်ဒီမာမနဲ့ငိုက်တဲ့ပုဂ္ဂိုလ်များကတော့အဲ့ဒါလေးကိုတွေ့ပြီးတော့တော်တော်နဲ့ဒီရတာမလို့ဘူးဆိုလို့ရှိရင်တော့အဲ့ဒါတရားတူးတဲ့ကိုသိမလွယ်ဘူးအဲ့ဒါလေးဒီသတိထားဖို့အတွက်ကတော့သိအရေးကြီးပါတယ်အဲ့ဒီအမိနဲ့ထိုင်တဲ့ယောဂီများဆိုဖို့သတိထားဖို့အရေးကြီးပါတယ် ဒီကယောဂီပြောတာမဟုတ်ပါဘူးဘုန်းကြီးတို့ဗမာပြည်ယောဂီကိုပြောတာပါဒီတော့မြတ်စွာဘုရားကအမိန့်ရှိပါတယ်စိတ်သားတဲ့စိတ်သားကိုနိုင်ရည်မှုနေနေတရား9ပါးငါဘုရားဟောမယ်တဲ့နားထောင်တဲ့ပထမပညာပြောင်းပေးပါတဲ့ပညာပြောင်းပေးဆိုတာစိတ်ပညာလေးတွေပြောင်းပေးရမှာပေါ့အကြောင်းတစ်ခုကြောင့်နိုင်ရည်မှုဖြစ်လာရင်ခန္ဓာကိုယ်အလိုလိုက်တဲ့ပုံကိုယ်တွေဟာ အခုနေစိတ်လည်းရကောင်းမှာပဲမေးလည်းရကောင်းမှာပဲစသည်ပေါ့လေအဲ့ဒီလိုစိတ်အထင်လေးတွေဖြစ်ကြတာအဲ့ဒီလိုစိတ်အထင်လေးတွေဖြစ်နေလို့ရှိရင်တော့ခုနငငယ်ဘူးကိုအားပေးရရောက်တယ်အားပေးရရောက်နေတော့သူကအားရှိပြီးတော့ဒီဒီနငငယ်ဘူးကမပြောက်ဘူးဒီတော့အဲ့ဒီလိုတင်ညာလေးဖြစ်လို့ရှိရင်ကြောက်ပေးပါမငိုက်ဘူးထိမ့်မယ်ဒီဟာကြောက်လို့မယ်ဒီလိုစိတ်ကလေးကြောက်ပေးတယ်ကြောက်ပေးလိုက်လို့ရှိရင်စိတ်ကလေးကလန်းဆန်လာတယ်သူက တနည်းအားဖြင့်လည်းပဲဖောင်းမှုပိမှုနဲ့ချက်တဲ့မှတ်နေရင်ကခအေးလေးဖြစ်နေတော့ငိုက်ပြီဆိုလို့ရှိရင်ထိုင်နာလေးထဲမှလည်းကြည်လာလေးထဲမှလိုက်ပါလိမ့်အမှတ်ကလေးတွေပေါ့လေဖြစ်ဆွဲပြီးတော့ကြောင်းလွဲပြီးတော့မှတ်ပြလိုက်လို့ရှိရင်ပြောက်တတ်ပါလိမ့်အဲ့ဒါပထမဆုံးနိုင်ကြီးနှိမ်ကြီးရေးတရားပါပဲအဲ့ဒီနည်းနဲ့မပြောက်ဘူးဆိုလို့ရှိရင်ရထားတဲ့စာလေးတွေအဓိပ္ပာယ်ကိုကြံတွေးပါတဲ့ပြောက်တတ်ပါတယ် ပြန်တွေးတော့ဝိတက်ကဝင်လာပြီလေဝိတက်ကဝင်လာတော့ဌိနဝိဒနဲ့ဆက်ညင်မနဲ့ဒီမှာတိုက်ပြလိုက်တာပေါ့ဝိတက်ကစိတ်ကိုပြန်ကောက်အောင်လုပ်ပြရအောင်အဲ့ဒီနည်းနဲ့မပြတ်ဘူးဆိုလို့ရှိရင်ယာပိဒစာလေးဒီအတန်ထုတ်လိုက်ပြီးတော့ရွတ်ပါတဲ့ရွတ်ရမယ်ဆိုလို့အများကြီးလည်းတော့အကျဉ်းယူလို့တော့မတော်ဘူးပေါ့လေချိန်ပြီးတော့ကိုကြားရုံနဲ့ရွတ်ရမှာပေါ့ဒီကလှုပ်ရုံတော်ပြီပေါ့ အဲ့ဒီနေ့ရောက်ရောက်ဆိုလို့ရှိရင်နားခွဲပါတဲ့နာနာလေးခွဲပါတဲ့ပြီးတော့လက်တူပါတို့ဟိုဟိုဒီဒီလည်းပုတ်တတ်ပါတဲ့နောက်အဲ့ဒီနေ့ရောက်ရောက်ဆိုလို့ရှိရင်မျက်နှာတစ်ပါတဲ့မျက်စိရဲ့ရေရွာတွေခတ်ပေါ့ခတ်ပြီးတော့ကောင်းကင်နှက်ခတ်ကြတာယာတွေဘာတွေလည်းပဲရှိပါတယ်ဟိုအရာလေးမျက်နှာလည်းရှိပါတယ်ညံညံပြောက်ချင်ရင်တော့ဘုန်းကြီးဒီမှာအမနာစက်တဲ့မျက်စိရှိပါတယ်အဲ့ဒါလာပြီးတော့ခတ်နိုင်ပါတယ်ဘုန်းကြီးထိတ်ကြပါတယ် အဲ့ဒီနေ့မှပြောဖို့ဆိုလို့ရှိရင်အလင်းရှိပါတဲ့ညာဘက်ဆိုလို့ရှိရင်မီးရောင်တို့ကျယ်ရောင်တို့လာရောင်တို့ရှိပါတဲ့နေကင်းမဲ့ဆိုလို့ရှိရင်လည်းနေရောင်ရှိပါတဲ့ဒါမှမဟုတ်ဆိုလို့ရှိရင်ဖောင်းပွေမှုကသာပေါ်တဲ့အာယုံကိုခင်းနေလင်းလင်းပြည်ပြည်လာလာဖြစ်အောင်လည်းပဲရှိပါတဲ့အဲ့ဒီနည်းနဲ့မှမတက်တာဘူးဆိုလို့ရှိရင်တော့ထပြီးတော့ပညာလျှောက်ပါတဲ့တခြားတစ်ပါးစိတ်မထွက်ရအောင်ကြွားတိုင်းလှမ်းတိုင်းခြားတိုင်းပုံမှာအပြည့်အဝရှိမှတ်တဲ့စိတ်ကြီးရောက်နေအောင်လို့ဟုတ်ပါတဲ့ အဲဒီနဲ့မှမသက်သာဘူးဆိုလို့ရှိရင်တော့အိပ်ပြီးတော့တဲ့ရှုမှတ်ပြီးတော့အိပ်ပြီးတော့တဲ့နှုတ်ဆက်လေးနဲ့ခြားပြီးတော့အိပ်ပါတဲ့ဒါတော့မတတ်နိုင်တော့နောက်ဆုံးအရှုံးပေးလိုက်တာပဲအဲ့တော့ဒီနေ့ဒီနာမေဒနှိမ့်ကြီးတရား9ပါးပြီးသွားပါပြီချိန်လိုက်ကြပါပါပြီ